ဓမ္မဆိုတာကိုစာပေမှာတော့ဘယ်လိုသုံးထားလဲယထာနုတိဋ္ဌံဘုရားရှင်ဆုံးမတော်မူထားတဲ့အတိုင်းပပိပစ္စမာနိလိုက်နာကျင့်သုံးပြီးတော့တရားပြည့်တဲ့ပုဂ္ဂိုလ်တို့ကိုစတုတုပါယတုပဲလေးပုံတို့၌အပဒမာနိမကြရအောင်ဒါရီတိဆောင်းထားလို့ဓမ္မလို့ဒီလိုစာပေကျမ်းကမဖွင့်ထားပါ ဒီတော့ဒီမှာဘုရားရှင်ဟောတဲ့တရားတွေကိုဘုန်းကြီးတို့လေ့လာခြင်းပိရိကသုံးပုံနိက900ရာပေါ့ဒီပိရိကသုံးပုံနိက900ရာကို အနှစ်ချုပ်လိုက်ရင်သီလသမာဓိပညာဒီတရားတွေဖြစ်ပါတယ်ဘုရားရှင်ဆုံးမတော်မူထားတဲ့ထားသလိုနိမန်လမ်းမှန်နဲ့သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်တွေကိုကျင့်ကြံအားထုတ်လို့သီလတွေပြည့်စုံသမာဓိပညာတွေလည်း ရှိနေတဲ့ပုံကိုယ်ကိုမကောင်းတဲ့ဘုံဘောအပယ်လေးပုံမှာမကြရအောင်ဆောင်ထားလို့ဓမ္မလို့ခေါ်ရခြင်းပါအဲဘုန်းကြီးတို့ကဗုဒ္ဓဝါဒကကောင်းတာလို့ရင် ကောင်းတာပြောရင်ကောင်းတဲ့စိတ်ထားရင် ကောင်းကျိုးရမယ်မကောင်းတာလုပ်မယ်မကောင်းတာပြောမယ်မကောင်းတဲ့စိတ်ထားမယ်ဒီလိုဆိုရင် မကောင်းကျိုးရတယ်လို့လက်ခံထားတယ်ဒါကြောင့်အခုကောင်းတဲ့အကျင့်တရားတွေကိုယ်တန်တန်မှာရှိနေရင် ကောင်းတဲ့ဘုံဘဝရောက်မယ်မကောင်းတဲ့ဘဝမရောက်ဘူးဒီလိုဆိုလိုပါတယ်ဒါနဲ့ပတ်သက်လို့ဗုဒ္ဓကိုယ်တိုင်ဟောတာရှိပါဓမ္မဟဝေရကတိဓမ္မစာရီတရားကျင့်နေတဲ့ပုဂ္ဂိုလ်တွေကို တရားကစောက်ရှောက်ပါဘုဒ္ဓနာမှာသီလရှိနေသီလပြန်စောက်ရှောက်ကိုယ်တဏ္ဍာမှာတမာလေးရှိနေတမာလေးကပြန်ဆောက်ရမှာကိုယ်တဏ္ဍာမှာပညာရှိပညာဆောက်ရှောက်မှာအဲ့လိုဆောက်ရှောက်ခံတဲ့ပုဂ္ဂိုလ်ဟာဓမ္မောသူစိန်တော်ဒုက္ခမာဝတိ တရားတွေကိုယ်တဏ္ဍာမှာရှိနေရင်ကိုယ်စိတ်ချမ်းသာရနိုင်ပါတယ်ဒီလိုဘုရားဟောတော့နောက်တစ်မျိုးပေါ့လေဘုရားထဒီဒိဗေဓမ္မနဲ့ပတ်သက်ပြီးတော့ဖွင့်ဖွင့်ဆိုချက်လေးဒီမှာတော့ပါဠိလေးရုပ်ပြန်ပေါ့နော်နည်းနည်းလေးပါဠိလေးကတိုးလို့ပါပကေအာကုသလေဓမ္မေဒုနာတိကံပေတိဝိဓံတေတိတိဓမ္မောယုံမာသောအာကုသိုလ်တရားတွေကိုဖြစ်စည်းတတ်တဲ့အတွက်ဓမ္မလို့ခေါ်ပါတယ် ဘုန်းကြီးတို့ရှေးပညာရှိတာဗာမိတ်ထားလဲဆိုလူတကိုတိုးနှစ်ခုဒီလိုမိတ်ထားရှိပါတယ်လူတွေကနေစဉ်နေတိုင်းကုသိုလ်နဲ့အကုသိုလ်ဒီနှစ်ခုနဲ့ခုခုဖြစ်နေကြခြင်းပါစိတ်ဓာတ်ဖြူစင်တဲ့အရိယသူတော်ကောင်းတွေရဲ့တဏ္ဍာမှာတော့ကုသိုလ်ဖြစ်နေပါတယ်စိတ်ဓာတ်မဲညစ်တဲ့ပုရုဇဉ်များတဏ္ဍာမှာတော့အကုသိုလ်ဖြစ်များပါတယ်တိလာကျင့်ကိုကျင့်လို့တိလာတကယ်ပြည့်စုံနေကာယတုစိုက် ကိုတောင်းကြမှုပေါ့ဝစီတုစရိုက်နှုတ်တောင်းကြမှုဒီအကုသိုလ်မဖြစ်ပါသမာဓိကျင့်စဉ်တွေကျင့်လို့စိတ်တွေတည်ငြိမ်မယ်ပညာကျင့်စဉ်တွေကျင့်လို့ အသိဉာဏ်နဲ့စင်စင်မြင့်တက်လာမယ်ဆိုရင် မနောတုစရိုက် အောက်တန်းကြတဲ့အကုသိုလ်တွေမဖြစ်ပါအဲ့ဒီအကုသိုလ်တရားတို့မဖြစ်ခြင်းကိုအကုသိုလ်တရားကိုဖြစ်စည်းတတ်လို့ဓမ္မလို့ခေါ်တယ်ဆိုတော့ဒီမျိုးဒိဗ္ဗံဖွဲ့မှာဒါဓမ္မနဲ့ပတ်သက်တဲ့အကြောင်းအရာပေါ့နော် နောက်ဘုန်းကြီးတို့ခေါင်းစဉ်ပေးထားတာကတရားကျင့်တယ်ဆိုတဲ့အဓိပ္ပာယ်ကဘာကိုဆိုလိုပါသလဲဒါလေးပြောပြပါတရားကျင့်တယ်ဆိုတာကဘယ်နေရာပဲဖြစ်ဖြစ်ဘယ်ချိန်မှာပဲဖြစ်ဖြစ်တယောက်တည်းနေတော့အလေးကျင့်ပြုလုပ်ပေးတာဖြစ်ပါတယ်။နောက်ရှိရှိသူတော်ကောင်းတွေမိန့်တာရှိတယ်အများနဲ့နေအများနဲ့ညီအောင်နေတယောက်တည်းနေရင်တဘာတည်းနေရင်တရားနဲ့ညီအောင်နေ အများနဲ့ဘုန်းကြီးတို့နေတဲ့အခါကျအများအနောက်ရှက်မဖြစ်အောင်ဘောဓမယ်လာဒမယ်နေထိုင်တာမယ်စိတ်ထတာတယောက်တည်းနေတဲ့အခါကျတော့လေအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်နေတတ်ရမယ်ဒါကိုဆိုလိုတာပေါ့ဒီလိုဘုန်းကြီးတို့တယောက်တည်းနေတဲ့အခါမှာအခုလိုဓမ္မသင်္ကန်းနေတဲ့တရားတွေကို စနစ်တကျအားထုတ်အဲ့လိုနေတတ်မယ်ဆိုရင်တယောက်တည်းနေတဲ့အခါတရားနဲ့နေတတ်မယ်ဆိုရင်များနဲ့နေတဲ့အခါမှာလည်းအများနဲ့ညီအောင် အဆင်ပြေအောင်နေတတ်ပါဒါကြောင့်ဘုန်းကြီးတို့တရားသင်္နာကိုတက်လက်တက်စေခြင်းနဲ့လေးလဲလေးစားခြင်းလေးလဲစေခြင်းနဲ့ပြီးတော့အားလည်းအထုတ်စေခြင်းနဲ့ပေါ့ဒီတော့တရားအလေးချင်းကိုဘယ်လိုလုပ်ရမှာလဲလို့မေးခဲ့ရင်တော့အလေးချင်းပြုလုပ်ကပြုလုပ်တဲ့နေရာတော့ထင်ရှားတဲ့အာယုံတစ်ခုခုပေါ်မှာပေါ့တတိလေးနဲ့စောင့်ကြည့်နေတာဖြစ်တယ်တတိနဲ့စောင့်ကြည့်ရမယ်အရာတွေကိုဘုရားလေးမျိုးဟောတာ နံပါတ်၄ဘုန်းကြီးတို့ဒီရုပ်ခန္ဓာကိုယ်ကြီးပေါ့နော်ဒီရုပ်ခန္ဓာကိုယ်မှာတတိနဲ့စောင့်ကြည့်နိုင်တယ်ခံစားနေတဲ့ဝိညာဉ်ကုလိုထိုင်းနေတဲ့ကနာရကျင်နာတွေတခါကျတက်တောင်တက်တာတွေတခါကျလည်းတာမခံစားမှုတွေပေါ့ဒီခံစားမှုကိုလည်းဘုန်းကြီးတို့တတိနဲ့စောင့်ကြည့်နေကိုယ်စိတ်ဒီစိတ်ကိုလည်းတတိနဲ့စောင့်ကြည့်နေပြီးတော့ကြံတွေးနေတဲ့သဘောပေါ့ဒီသဘောလေးကိုလည်းတတိနဲ့စောင့်ကြည့်နေ၄မျိုးပေါ့နော် ဒါတွေကတော့ဘုန်းကြီးတို့နောက်ပိုင်းမကြမကြကြားမယ်တရားတွေပါနောက်တစ်ခုဘုန်းကြီးတို့ဒီမှာခေါင်းကြီးပိတ်ထားပါလေဆိုတော့ဘာကြောင့်တရားကျင့်ရတယ်လဲဆိုတဲ့အကြောင်းအရာလေးဆက်ပြောပါမယ်ဘုန်းကြီးတို့လူဖြစ်လာရင်လူရဲ့ဒုက္ခလူပြဒနာကြုံရတာပါခလေးဆိုလည်းခလေးပြဒနာခလေးဒုက္ခကြုံရတယ်လူကြီးဆိုလည်းလူကြီးပြဒနာလူကြီးဒုက္ခကြုံရတယ်ဘုန်းကြီးတွေရဟန်းတော်တွေယဟန်ပြဒနာယဟန်ဒုက္ခဆိုကြုံရတာလောကသဘော သာမန်ပုထုဇဉ်များတာပြဿနာရကြုံရသလားဆိုဒီလိုမဟုတ်ဘူးဗျဘုရားရဟန္တာများလည်းကြုံရတာပဲဒါပေမဲ့ဘုရားရဟန္တာများကကြတော့တရားရှိပြီးတရားပြည့်ဝနေတဲ့အတွက်ယတနာကိုသိခံနိုင်စွမ်းရှိတယ်ခံနိုင်စွမ်းရှိတယ်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေကြတော့တရားမရှိတော့ယတနာတွေပြုံးနိုင်သိခံနိုင်စွမ်းမရှိဘူးခံနိုင်စွမ်းမရှိဘူးပေါ့ဗျာ ဒါပေမဲ့လို့တာမန်ဘုရုဇင်များလည်းတရားကျင့်လို့တရားတွေပြည့်လို့တရားသိဉာဏ်ရှိလာရင်တော့ယတနာများကိုသိခံနိုင်ဆိုခံနိုင်စွမ်းရှိပါတယ်ဒီလိုပြဿနာအမျိုးမျိုးတွေတွေ့ကြုံလာတဲ့အခါလောကရန်ဇိုးတွေတွေ့ကြုံလာတဲ့အခါခံနိုင်ရှိဖို့ရင်ဆိုင်နိုင်စွမ်းရှိဖို့ဘုန်းကြီးလူတိုင်းလူတိုင်းဘုန်းကြီးတိုင်းဘုန်းကြီးတိုင်းယဟန်တိုင်းယဟန်တိုင်းတရားကျင့်ဖို့လိုပါတယ် နောက်တစ်ခုကဘုန်းကြီးတို့တရားကျင့်ခြင်းရည်ရွယ်ချက်ပေါ့ဒါလေးလည်းပြောပါရည်ရွယ်ချက်ကတရားကျင့်တဲ့အခါမှာကောင်းသောရည်ရွယ်ချက်ကောင်းတဲ့ရည်ရွယ်ချက်ကိုထားရတာပေါ့ဗျာမကောင်းတဲ့ရည်ရွယ်ချက်ကိုတော့ဘုန်းကြီးတို့ဖယ်ရှားပါတယ်ကောင်းတဲ့ရည်ရွယ်ချက်တွေရောမကောင်းတဲ့ရည်ရွယ်ချက်မှားတွေရောဘုန်းကြီးတို့ဖရာကအင်္ဂုတ္တစရုပ်ကနိဗ္ဗာန်ဗြဟ္မစရိယတုံမှာအဲ့ရဟောထားပါ အဲ့ဒီမှာတော့မကောင်းတဲ့ရည်ရွယ်ချက်တွေစဟောပါတယ်ဘုန်းကြီးတို့ဒီနေရာမှာတော့ကောင်းတာတွေလှုပ်စေခြင်းတဲ့အတွက်ကောင်းတဲ့ရည်ရွယ်ချက်တွေကိုစပြောပါနံပါတ်1ကောင်းတဲ့ရည်ရွယ်ချက်တွေကအားလဲဘယ်လိုထားမလဲဆိုတော့ပါဠိလိုနည်းနည်းရုပ်ပြမယ်နော်မြမရှင်ဟုတတိသံဝရထံကုတန္တာမှာမကောင်းတဲ့ကိုမူရာတွေနှုတ်အမူရာတွေမဖြစ်အောင်ထိမ့်သိမ့်နိုင်ကိုကျင့်တာပဲတရားကျင့်တယ် ဆိုလိုတာကတော့တရားကျင့်နေတဲ့ပုဂ္ဂိုလ်မှမညာဝမနာတာတဲ့အပြောဆိုတွေအရေးသားတွေရိုင်းဆိုင်တဲ့အပြုမူတွေမဖြစ်အောင်ဖြစ်နေရင်တော့ဘုန်းကြီးကိုလည်းကြည့်လို့ရတယ်။တော့သူတရားဘလောက်နဲ့နေတယ်ပြောပြောတရားဘလောက်ရှိတယ်ပြောပြော သူ့တဏ္ဍာမှာမကောင်းတဲ့အမူအရာတွေရှိနေတယ်မကောင်းတဲ့ပြောဆိုတွေရှိနေတယ်။ဒါတွေတွေ့ရရင်တော့ဘုန်းကြီးတို့ရွေချက်ကလွဲနေတယ်လို့ဒီလိုပြောလို့ရပါတယ်။နံပါတ်1 ရည်ရွယ်ချက်ကဘာလဲဆိုကိုယ်တဏ္ဍာမှာမကောင်းတဲ့စိတ်တွေဖြစ်လာပယ်ဖို့ထိမ့်ဖို့ဘုန်းကြီးတရားကျင့်။နောက်ပါဠိလိုဘာနာထံလို့ခေါ်တယ်။ရူပပစ္စည်းကိုမတရားလို့ခြင်းတာစိတ်ဆိုးလွယ်တာစိတ်ပြက်လွယ်တာဝမ်းနေတာစိတ်တက်ကြတာအကောင်းဆုံးမဝေဖန်နိုင်တာချင်းချင်းမလေးစားတာထင်သေးတာကိုယ်ထက်တိုင်းမနာလိုတာကိုလိုမဖြစ်စေချင်ဒီလိုမကောင်းတဲ့စိတ်တက်တွေကို ထိန်းနိုင်ရမယ်တရားကျင့်တယ်ဒါတွေမထိန်းနိုင်သေးဘူးဆိုရင်တော့ဘုန်းကြီးတို့ကျင့်တာမဟုတ်သေးဘူးပေါ့ဗျာဘုန်းကြီးကိုယ့်အကိုယ်ပဲဥပမာပေးပါမယ်ဘုန်းကြီးကမ္ဘာတန်းဆရာလို့ကမ္ဘာတန်းဆရာဆိုတော့သူတစ်ပါးတွေလောဘဒေါသမောဟတွေနည်းအောင်ထိန်းနေအောင်သင်ပေးနေတာဘုန်းကြီးကဒေါသကြီးပြနေမယ်မာနကြီးပြနေမယ်ဆိုမဟုတ်သေးဘူးဗျာအဲ့ဒါအဲ့ဒါလေးသိစေချင်တာဒါပဲစုမစိုးကြည့်လို့ရတယ် ခုတရားနာပိသဘာသူတော်ကောင်းတွေလည်းကိုကတရားကျင့်တယ်မဲရတယ်ပြောတယ်ဖိုးရတယ်ပြောတယ်ဇံရတယ်ပြောတယ်သူ့ကြည့်တော့ဒေါသမထိန်နိုင်မာနကမထိန်နိုင်ဘူးဆိုရင်နော်အဲဘုန်းကြီးတို့လုံနေပြောတာတခြားတွေဖြစ်နေတော့ဒါလေးတွေအတွက်ဘုန်းကြီးပြောခြင်းလို့ကောင်းတဲ့ရွေးချက်ကိုရှင်ပြောပါနောက်ဒုတိယခုကအချင်းချုပ်ပဲပြောနေတာပေါ့လေနည်းနည်းလေးပထမအပြန်ပြောမယ်နော် နံပါတ်1ကဘာလဲဆို မကောင်းတဲ့ကိုယ်မူရာတွေနှုတ်မူရာတွေထိမ့်ဖို့အတွက်တရားကျင့်အဲ့ဒီမှာစာပေကျမ်းဂန်များမှာမကောင်းမှုမကောင်းတဲ့ကိုယ်မူရာတွေနှုတ်မူရာတွေထိမ့်နီး၅မျိုးပြထားနံပါတ်1ကတော့ထိမ့်နီး၅မျိုးကတော့တန်ဝရ၅မျိုးပေါ့စောင့်စည်းမှု၅မျိုးနဲ့ထိမ့်နိုင်တယ်လို့ပြတာနံပါတ်1ကဘာလဲသီလတန်ဝရဘုန်းကြီးတို့ရဟန်းတော်တွေဆိုရဟန်းသီလနဲ့ပြည့်စုံနေရင်ဒါ ကိုမူရနှုတ်မူရထိန်းနိုင်တာသီလကကိုနှုတ်ကိုထိန်းတာပဲခုယောဂီတို့အနေနဲ့အခုတရားသင်္นานတက်တဲ့ပုဂ္ဂိုလ်များအနေနဲ့လူဆိုလူသီလပေါ့ဘာဝသီလအနည်းဆုံးပြည့်စုံရပါတယ်အဲ့ဒီလိုပြည့်စုံရင်ဒီမကောင်းတဲ့ကိုမူရနှုတ်မူရဟောငါသီလထိန်းထားတယ်သီလစောင့်ထားတယ်ဆိုမလုပ်ဖြစ်ဘူးပြမပြောဘူးလို့အဲကြောင့်မို့နံပါတ်1နဲ့မကောင်းတဲ့ကိုမူရနှုတ်မူရထိန်းဖို့အတွက်သီလတန်ဝရသီလစောင့်ထိန်းပြီးထိန်းနိုင်ပါတယ် နံပါတ်1တတိတံဝရခေါ်တယ်တတိနဲ့လည်းကိုယ်ရမကောင်းတဲ့ကိုယ်မူရနှုတ်မြောင်ထိနိုင်တယ်လို့ဘုရားဟောတာအဘုန်းကြီးတို့ဒီမကောင်းတဲ့ကိုယ်မူရနှုတ်မူရတွေကိုကိုယ့်ကိုပြန်ဆန်းစစ်ကြည့်နော်ဘယ်လိုတွေ့ရလဲဆိုမကောင်းတဲ့နှုတ်ကိုယ်မူရနှုတ်မူရစိတ်ထဲကပေါ်လာတာစိတ်အားကြီးရင်နှုတ်ကလည်းအတန်နေထွက်လာတတ်တယ်နှုတ်အားကြီးရင်နှုတ်နဲ့အားမြနဲ့လက်ကလည်းပါလာတတ်တယ် အဲ့ဒီလိုတွေကိုယ်တဏ္ဍာမှာမကောင်းတဲ့ကိုယ်မူရတွေနှုတ်မူရတွေပေါ်လာပြီဆိုရင်အဲ့ဒါတွေကိုတတိလေးနဲ့ကပ်ပြီးတော့ကြည်လိုက်ပေါ့တတိလေးနဲ့ထိန်းလိုက်ပေါ့အဲ့လိုထိန်းလိုက်ရင်လည်းပဲမကောင်းတဲ့ကိုယ်မူရနှုတ်မူရငြိမ်သွားတယ်ဒါကိုတတိနဲ့မကောင်းတဲ့ကိုယ်မူရနှုတ်မူရထိန်းနိုင်တယ်လို့ဒီလိုပြောပါနောက်တစ်ချက်ညာနာတံဝရညာနဲ့ဆင်ញင်ပြီးတော့လည်းမကောင်းတဲ့ကိုယ်မူရနှုတ်မူရထိန်းနိုင်ပါ ဥမာဘယ်လိုလဲဆိုကိုယ်စိတ်ထဲမှာသူဘာကိုပြောခြင်းနဲ့ဝေဖန်ခြင်းနဲ့အဲ့လိုစိတ်တွေပေါ်တော့ငါပြောလို့ကို तू ကလက်ခံနိုင်ပါမလားလက်မခံနိုင် तू လည်းစိတ်မချမ်းသာဖြစ်မယ်ကိုယ်လည်းစိတ်မချမ်းသာဖြစ်နေတော့မပြောဘဲနေပါလေနေတာကောင်းပါလေအဲ့လိုကိုညံလေးနဲ့ဆင်ញင်ပြီးထိမ့်လိုက်တာဒါကိုညာနာတံဝရလို့ခေါ်ပါတယ်နောက်တစ်ခုကတော့ဘုန်းကြီးတို့ခန္တီတံဝရပေါ့ ခန္ဒီတာဝရနဲ့လည်းထိနိုင်တယ်လူတွေကဘုန်းကြီးတို့ပါအောင်ပေါ့နော်အခုဘုန်းကြီးတို့ကြောင်းပါဆိုရင်6ပါးတောင်ရှိပါတယ်အများစုနဲ့နေတယ်မိသားစုနဲ့နေကြတာများပါတယ်တယောက်တည်းနေတဲ့ပုဂ္ဂိုလ်ရှားပါတယ်ဘုန်းကြီးတို့နိုင်ငံဆိုပို့ဆိုးတော့ပေါ့လေအများစုနဲ့နေကြတာအဲ့ဒီလိုအများစုနဲ့နေကြပြီဆိုဘာတွေဖြစ်လာလဲဆိုတော့နှစ်ယောက်နေနှစ်စိတ်ပေါ့ဗျာစိတ်တက်က၃ယောက်နေ၃စိတ်၁၀ယောက်နေ၁၀စိတ်ဘုန်းကြီးတို့ကြောင်းပါဆိုဆိုဘုန်းကြီးက 6ပါးကပ္ပယတရားဆို9ယောက်9စိတ်ပေါ့အခုစိတ်တိုင်းညမဖြစ်ရင်စိတ်ဆေးုံနေုံမရှိဘူးပေါ့အဲတော့ဘုန်းကြီးကခန္ဒီတောင်လားစိတ်ဘယ်လိုမွေးရမလဲ။သူလည်းသူ့စိတ်နဲ့သူငါလည်းငါစိတ်နဲ့ငါကိုလည်းကိုယ်စိတ်နဲ့ကိုအဲလိုစင်ញနှလုံးသွင်းပြီးတော့ကိုယ့်ရဲ့ရန်ရန်ဆိုင်ဆိုင်ဖြစ်လာမဲ့ကိုယ်မူရနှုတ်မြကိုတိခန့်စိတ်လေးနဲ့ထိနိုင်ပါအဲဒါဆိုရင်လည်းဒီမကောင်းတဲ့ကိုယ်မူရနှုတ်မြထိနိုင်တယ်ဒီလိုပြောပါတယ် ခန္တီတံဝရစိတ်နောက်တစ်ခုကတော့ဗာလဲဆိုတော့ဝီရိယတံဝရစိတ်ခေါ်တယ်ဝီရိယတံဝရနဲ့ထိန်းနိုင်တယ်ဒီမကောင်းတဲ့ကိုယ်မူရာတွေနှုတ်မြဲထွက်ပေါ်မဲ့ကြအဲ့ဒါကြီးအပြင်းမထွက်အောင်ဟိုကတမ္မာဝိုင်မနဲ့ထိန်းရတယ်ကြောင်းကြဆိုင်ပြီမကောင်းတဲ့ကိုယ်မူရာတွေကိုနှုတ်မြဲတွေပြင်းမထွက်လာအောင်ကြောင်းကြစိတ်ထိန်းမယ်ထွက်ပေါ်လာတဲ့မကောင်းမှုတွေကိုကြာကြာပြင်းမထွက်ခွင့်မရအောင် ဝိရိယလေးနဲ့ထိန်းပေးမယ်။ကောင်းတဲ့မူရာတွေဖြစ်ပေါ်လာအောင် အားစိုက်ပေးမယ်။ကောင်းတဲ့မူရာတွေကိုဒီတဲ့ဒီတဲ့ကောင်းလာအောင်ပြုပြင်မယ်ဆိုတဲ့စိတ်နဲ့အားစိုက်ပေးမယ်။သမဗြဟ္မသမဗြဟ္မလုံးလဝိရိယခေါ်တာပေါ့။ဒီလေးမျိုးနဲ့လည်းဘုန်းကြီးတို့မကောင်းတဲ့ကိုယ်မူရာနှုတ်မြောင်ထိန်းနိုင်ပါတယ်။အဲတော့မကောင်းတဲ့ကိုယ်မူရာနှုတ်မြောင်တွေထိန်းဖို့အတွက်သံဝရ၅မျိုးနဲ့ပြောပါတယ် နံပါတ်1ကိုကသီလလည်းမပြည့်စုံဘူးဆိုရင်လည်းဒီဟာထိမ့်ဖို့ခက်တယ်တတိယလည်းလွတ်နေမယ်ဆိုရင်လည်းထိမ့်ဖို့ခက်ပြန်တယ်ဆင်ញင်စဉ်းစားတတ်တဲ့အသိဉာဏ်မရှိရင်လည်းထိမ့်ဖို့ခက်ပါစိတ်ဆိုးလွယ်မယ်ဆိုရင်လည်းထိမ့်ဖို့ခက်တယ်ကောင်းတဲ့လုံလဝိရိယမထားနိုင်ရင်လည်းကိုယ့်ရဲ့ကိုယ်မူရာနှုတ်မူရာထိမ့်ဖို့ခက်ပါတယ်ဒါကြောင့်မို့ခုနကသီလနဲ့လည်းပြည့်စုံအောင်လုပ်တတိလည်းမြင်အောင်လုပ်ဉာဏ်လည်းရှိပဲစေသိခံစိတ်လည်းထား ကောင်းတဲ့လုံလဝိရိယထားမယ်ဆိုရင်ဘုန်းကြီးတို့ဒီမကောင်းတဲ့ကိုယ်မူရာနှုတ်မူရာပယ်နိုင်ပါတယ်ဒီမကောင်းတဲ့ကိုယ်မူရာနှုတ်မူရာပယ်ဖို့အတွက်ဘုန်းကြီးတို့တရားကျင့်တယ်ဒီရွယ်ချက်လေးထားပြီးလုပ်ပါဒုတိယအချက်ကတော့ဘုန်းကြီးတို့မကောင်းတဲ့အကုသိုလ်စိတ်တွေကိုပယ်ဖို့ထိမ့်ဖို့ကျင့်တာပါဒီလိုကျင့်တဲ့ခါကျတော့ဘုန်းကြီးတို့စာပေမှာတော့ပယ်ခြင်း၃မျိုးနဲ့ပြထားတယ်ပယ်ခြင်းဆိုတရင်ငါဗဟံပယ်တယ် လေငါပန်ဆိုတာဘုန်းကြီးတို့တရားကျင့်နေတဲ့ခါကျတော့ဒီမှတ်ရှာအာယုံလေးနဲ့မှတ်သိစိတ်လေးကတ်သွားပြီဆိုရင်လေ15မိနစ်ကရင်15မိနစ်နာယူဝက်ကရင်ကအဲ့ဒီအတွင်းမှာဘုန်းကြီးတို့မကောင်းတဲ့စိတ်တွေအကုသိုလ်စိတ်တွေမဖြစ်ဘူးကြာလောဘဒေါသမောဟမဖြစ်ဘူးအဲ့ဒါကိုတည်ငါဘာဟာအပြင်ပယ်တယ်လို့ဒါသုံးတာနောက်တစ်ခုကတော့ဝိခံပနာဘာဟာဝိခံပနာဘာဟာဆိုတာရားတွေအားထုတ်လို့ ဟိုဇန်တမာရီတွေရလာနော်ဒါတွေနောက်ပိုင်းတော့ပြောပါမယ်ဇန်ရတဲ့ကမ္မရာတွေအားထုတ်လို့ဇန်တမာရီတွေရလာပြီဆိုရင်ဒီဇန်တွေဟာဇန်တမာရီဟာတဏှာရတဏှာနှစ်နာရနှစ်နာအဲ့ဒီအချိန်တွင်းမှာကုသိုလ်တရားတွေပြိပင်တားဆီးတာနိဝရဏတရားတွေကိလေသာတွေဝင်မရောက်မလာနိုင်ဒါကိုဝိက္ခမနာအပြင်ပယ်တယ်လို့ခွန်ကြီးတို့သုံးပါနောက်တစ်ခုကတော့သမုတ်စီရာပံပေါ့ဝိပဿနာအထုတ်လို့ ဒီဝိပဿနာဉာဏ်တွေဆင်ဆင်တက်မဉဏ်ဖုံဉဏ်ရသွားရင်တော့ဒါတော့အကျွမ်းမဲ့ပဲသမုတ်စီရာပံလို့ခေါ်ပါခုကတော့လိုရင်းနေနဲ့မှတ်ထားဖို့ရကကိုတရားကျင့်တယ်ဆိုတာကမကောင်းတဲ့အကုသိုလ်စိတ်တွေမဖြစ်ဖို့ထိန်းနိုင်ဖို့ဒါလေးမှတ်ထားပါဒါအရေးကြီးပါနောက်တစ်ခုကတော့တရားကျင့်တဲ့ရည်ရချက်ကဘာလဲလို့ကိုယ်တဏ္ဍာမအပူတွေအလောင်းမခံရအောင်နေတတ်ဖို့ကျင့်တာဖြစ်တယ် နော်လူတွေရောဘုန်းကြီးတွေအပူရရှိတယ်ဗျနော်အိမ်တော်ရှိရင်အိမ်တော်ပူပေါ့သာသမီသာသမီအပူပေါ့ဒီကလေးတွေလည်းရှိတာပဲသူတို့ကျောင်းသွားတော့ကျောင်းပညာရေးအပူတွေရှိကြတာနော်ကိုလိုချင်တာမရတဲ့အပူတွေဖြစ်ကြတာအလုပ်ရှိတယ်လူကအလုပ်အပူစီဝါရေးရှိတယ်လူကစေဝါအပူအများကြီးပေါ့လေအိမ်ရှိအိမ်ကူဘုန်းကြီးတို့ဆိုရင်ကျောင်းတွေရိတ်တာတွေရှိတော့ကျောင်းအပူရိတ်တာအပူဒီအပူတွေငြိမ်းဖို့ကြံတာ နော်တခါတခါဘုန်းကြီးတို့ကဘာတွေကိုကြည့်ဖို့လိုလဲဆိုတော့တရားတော်ပြပါရဲ့သူများပူငိမ့်အောင်လည်းပြောပါရဲ့ဒါမှမဟုတ်ကိုယ်တိုင်ကကျောင်းတွေအတွက်ပူနေတဲ့ရေးတာတွေအတွက်ပူနေတယ်ဟိုတဲ့လုံနေတာတရားပြောနေတာတရားပူနေတာတွေကသိတာတော့အလုံးနဲ့အပြောနဲ့တခြားစီဖြစ်တတ်တယ်အကြောင်းကိုတရားကျင့်တယ်ဆိုတီးပူတွေငိမ့်ကိုငိမ့်ရမယ်ငိမ့်အောင်ကျင့်ပါနော်တီးပူတွေငိမ့်ကိုကျင့်တယ်မှတ်ထားနောက်တစ်ခုက နံပါတ်၄ကဘာလဲဆိုကိုယ်တဏ္ဍမှာဖြစ်တဲ့ဒီပူတွေကိုတာမန်ငြိမ်းုံနေမဟုတ်လုံးဝငြိမ်းသွားအောင်ကြည့်ရလုံးဝငြိမ်းအောင်ဆိုတာဘာဆိုတာလဲဆိုမညံဖုန်ညာရအောင်ကြည့်ရမယ်လို့ဆိုဒီဥဒိချက်လေး၄ပေါ့ဒီကောင်းတဲ့ရွယ်ချက်လေး၄ပါးနဲ့ကျင့်ဖို့ရည်ရွယ်ပါတယ်ရည်ရွယ်ထားရမယ်ပြန်ပြောမယ်နော်ဒါရေးကြည့်လို့နံပါတ်၄မကောင်းတဲ့ကုံမူရတွေနှုတ်မူရတွေထိမ့်ဖို့အတွက်တရားကျင့်တယ်နံပါတ်၄မကောင်းတဲ့ အကုသိုလ်စိတ်တွေထိမ့်ဖို့အတွက်တရားကျင့်ပါတယ်နံပါတ်3ခုအတန်တာမှာအပူတွေအလောင်းမခံရအောင်ကျင့်နံပါတ်4ဒီအပူတွေကိုဘယ်လောက်ဒီကြံမလဲချုပ်တော့ငိမ့်တော့ကျင့်မညံဖုန်ညာရအောင်ကျင့်အဲ့မှာဘုန်းကြီးတို့နှုတ်စာကလေးပေးထားတယ်တရားကျင့်ရင်ကောင်းသောရွယ်ချက်၄မျိုးဆိုဘုန်းကြီးဆောင်းပုံလေးတွေပို့ထားတယ်ကိုနေနှုတ်တန်ထိမ့်သိမ့်ရန်ရည်တန်ကျင့်ရမည်မကောင်းစိတ်မှပယ်စွန့်ရန်ရည်တန်ကျင့်ရမည် ပူပန်မှုမှကင်းကွာရန်ရည်တန်ခြင်းရမည်ပူပန်မှုမယပူပန်မှုမှ ချုပ်ငင်းရန်ရည်တန်ခြင်းရမည်ဒါကတော့ရည်ရွယ်ချက်ထားရမယ်၄မျိုးပေါ့နော်နောက်ရည်ရွယ်ချက်အလဲအလွဲမှားများပေါ့မထားမယ်ရည်ရွယ်ချက်ကိုဆိုလိုပါတရားကျင့်တဲ့ခါမှာမထားမယ်ရည်ရွယ်ချက်ဘုရားဘာပြောလဲဇနကုဟနထံလူတွေကကိုယ့်ကို အထင်ကြီးအောင်အာဩအာဩလောက်ရည်ရွယ်ပြီးမကျင့်အောင် အဲ့လိုရည်ရွယ်ကျင့်တော့ဒါကမှားတာပေါ့ဗျာနောက်တစ်ခုကတော့ဗာလဲဆိုနံပါတ်1ရှိမထားမရွယ်ချက်ကဇနလပနထံတရားကိုအထူးဆန်းလို့ရင်လူများအထင်ကြီးကိုဖိတ်လာမယ်ပေါ့ဘုန်းကြီးတို့ပင့်လာမယ်လူဆရာတွေဆိုဖိတ်လာမယ်ပေါ့အဲ့ဒီလိုလူတွေဖိတ်ကြားဖို့ရည်ရွယ်မပင်ရမကျင့်ရဘူးပြီးတော့ချင်းကြီးလောင်မြူးဆွဲတရားဟောတာမျိုးမလုပ်ရဘူးပေါ့ ဘုန်းကြီးအတွေ့အကြုံတွေတခုပြောပါမယ်တချို့ကမ္မထဆရာလူဆရာရောဘုန်းကြီးဆရာရောသူကထူးထူးဆန်းဆန်းလုပ်ရမယ်ထူးဆန်းလုပ်မှလူတွေကကြည့်မယ်လူတွေကအကုန်အောင်လိုက်သူများတွေမတူရတာတွေပေါ့လေတနည်းအားဖြင့်ဘုရားဟောမဟုတ်တာတွေကိုအဟုတ်လုပ်ပြီးတော့လုပ်တယ်လူကလည်းလို့ထူးဆန်းပြရင်တိတ်ကြိုက်တာအဲ့ဒါမျိုးမလုပ်ရဘူးလို့ဆိုလိုပါတယ်နံပါတ်3ကတော့ဗာလဲဆိုတော့ပါဠိလေးပြောပြမယ်ဒါဝတက္ကာရတိလောက နိတန်နိတန်တထံပစ္စည်းတွေပေါ်များဖို့ချမ်းသာဖို့ပေါ့ဗျာအလုပ်တွေရဖို့ဒါမျိုးတွေကြီးပဲမကြည့်အောင်နာမည်ကျော်ကြပြီလူကြိုက်များဖို့ဒါမျိုးတွေမလုပ်ရဘူးလို့ဆိုဆိုလိုပါတယ်ဒီကိစ္စနဲ့ပတ်သက်ဘုန်းကြီးကျင့်စဉ်တစ်ခုကျင့်လွယ်ခါမှာဆရာသမားတစ်ပါးဆုံးမဖို့ပါတယ်အဲလိုကျင့်စဉ်နေကျင့်တဲ့ခါမှာဆရာတော်ကြီးကောင်းပါတယ်မိတ်ပါဘုန်းကြီးတဲ့ ဒီလိုအကျင့်တရားတွေကျင့်တဲ့ခါမှာဘုံကြီးအောင်နာမည်ကြီးအောင်ဆိုတဲ့အနေနဲ့မကျင့်ရဘူးဒါလေးမိန်ပါခုလည်းယောဂီတို့ဒါလေးနားလဲစေချင်ပါလေတရားထုတ်တဲ့ရည်ရွယ်ချက်ကဘုန်းကြီးပြည်စည်းချမ်းသာဖို့မဟုတ်ဘူးအလိုရဖို့မဟုတ်ဘူးနာမည်ကြီးဖို့မဟုတ်ဘူးလူကြိုက်များဖို့မဟုတ်ဘူးဒါလေးမှတ်ထားဒီမှာလဲဆောင်းဖို့လေးတွေရေးထားပါနောက်တစ်ခုကတော့နံပါတ် နံပါတ်၄ကြပါလဲဆိုဣတိဝါဒပမောက္ခဏိတံတထံပဝဉ္ညာလူတွေကကိုယ့်ကိုအပြစ်ထင်ခံမှာဆိုလို့ဟန်ဆောင်ပြီးတော့တရားကျင့်တာညာသောပြင်အခုမှဘုန်းကြီးကိုယ့်ကိုပဲစပြောင်းဘုန်းကြီးကမ္မထမ်းဆရာဟာငါကမ္မထမ်းဆရာလို့နေငါမလုပ်ရင်တော့သူတို့ကပြစ်ပြောကြမှာပဲအဲတော့ပြစ်လို့အောင်တော့လုပ်မှာပဲမလူလာတဲ့ကမြင်ကောင်းထိုင်ပြတာမျိုးပေါ့ဒါမျိုးပြော သက်ကြီးလာရင်ဖြစ်စေကျန်းမာရေးမကောင်းလာရင်ဖြစ်စေရှင်ရန်ဖြစ်လို့ကမ္မဋ္ဌာန်းဆရာဖြစ်လို့ယောဂီနာမည်ခံထားလို့ပညာတတ်လို့ဓာတုအနာရှိလို့ပစ္စည်းချမ်းသာလို့အများကြီးညိုလေးစားတဲ့ပုဂ္ဂိုလ်ဖြစ်လာရောဟိုတရားနဲ့မနေသူတွေကငါ့ကိုအပြစ်ပြောကြလိမ့်မယ်တော့အပြစ်မပြောခံတော့ငါလောက်ပြမှာပဲဟန်ဆောင်ပြီးလောက်ပြတကယ်ကျင့်တာမို့တကယ်မကျွတ်တဲ့ဘုရားဘာလဲဆိုလူများရှေ့ကြိုင်ဟန်ဆောင်ထိုင်ကြတော့ဗျာ လူမရှိတဲ့ကကြတော့ဘာမှမလုပ်တော့မဟုတ်တာကုံလို့မဟုတ်တာကုံပြောဒီသဘောကိုပြောတာအမျိုးအပြစ်ကေလွန်ဖို့ပြစ်လွတ်ကင်းဖို့ပေါ့လေဒီရွယ်ချက်နဲ့မကျင့်ရဘူးလို့ဒါဆိုလိုပါတယ်နောက်ဆုံးတစ်ခုကတော့ဣတိမံစနောဇာနာတုကိုကြည့်နေတာတွေကိုအများသိအောင်မလုပ်ရဘူးပေါ့ဗျာသူတော်ကောင်းမှရင်ဒီလိုပြုမိဖို့မလုပ်ပါဘူးเนาะသူတော်လည်း သူတော်ကောင်းလမ်းစဉ်ကျင့်နေရင်တော့ခွန်ကြီးတို့အဲ့လိုကိုသိနေတဲ့အကျင့်ကိုအများသိအောင်လုပ်ဆောင်မလုပ်ဘူးအဲ့ဒီ၅ချက်ပေါ့အဲ့တော့ခွန်ကြီးတို့ဖြစ်နေကြတာကတော်တော်များများပေါ့ကမ္မထမ်းဆရာရောယောဂီတွေရောရည်ရွယ်ချက်အမှားတွေနောက်လိုက်နေတာများတယ်တကယ်ထားမဲ့ရည်ရွယ်ချက်ကို မထားဘူးပေါ့မထားမဲ့ရည်ရွယ်ချက်တွေများနေတယ်နော်ထားမဲ့ရည်ရွယ်ချက်လေး အဓိကမှတ်ထားဘူးကဒါပေမဲ့အခုတော့ထပ်ပြီးတော့မထားမဲ့ရွယ်ချက်တွေကိုဘုန်းကြီးအနှစ်ချုပ်ဆောင်ကလေးဖတ်ပြမယ်နော်အဲ့ဒါတွေပေးပြီးသားပဲလူကိုပေါင်းထအံ့ဩရန်ရည်တမ်းကြီးအောင်လူတွေကကိုအံ့ဩလောင်မော့ကြည့်လောင်ကျင့်တယ်နံပါတ်1လူဖိတ်ကြားရန်မြူဆွဲရန်ရည်တမ်းကျင့်ရအဲ့ဒီတိပြနှမျိုးရှိတဲ့အတွက်ဘုန်းကြီးနှမျိုးလုံးရိပ်တာလူဖိတ်ကြားဖို့အတွက်လူတွေမြူဆွဲဖို့အတွက်ရည်တမ်းမကျင့်အောင်နံပါတ်3ပစ္စည်းပေါ်များလူလေးစားရန်ကြော်ကြားရန်ရည်တမ်းမကျင့်ရ ပစ္စည်းတွေပေါ်မြောက်လူများကိုလေးစားအောင်ကြည်ညိုနံပါတ်ထင်ရှားကြောကြအောင်ဒါမျိုးကြီးတမ်းကြည့်အောင်နံပါတ်၄အပြစ်ရှာကြံကင်းလို့ရန်ရည်တမ်းမကြည့်ရအများကကိုယ်အပြစ်တင်မှုလွတ်အောင်ရည်တိုင်းမကြည့်ရနံပါတ်၅ကိုကျင့်နေတဲ့ဟာကိုကိုကျင့်မှုကံလူသိရန်ရည်တမ်းမကြည့်ရကိုသိနာအများသိအောင်ကျင့်နေအောင်အများသိအောင်လုပ်တာပြောအဲ့လိုမလုပ်အောင်နော် ဒီ၅ချက်ကမလောက်ရမယ့်ရည်ရွယ်ချက်ပါအဓိကကဘုန်းကြီးတို့မှတ်ထားဝရကဘာလို့ကျင့်လဲလို့မေးရင်ဘယ်သူမှမဆိုမေးရင်ပြောနိုင်အောင်ကိုယ်ရည်ရွယ်ချက်ကဥတီချက်ကိုမှတ်ထားနံပါတ်1ကဘာလဲဆိုရင်ကိုယ်နဲ့နှုတ်ကို ထိမ့်သိမ့်ဖို့တရားကျင့်နံပါတ်2နော်ကိုယ်နဲ့နှုတ်ဆိုမကောင်းတဲ့ကိုယ်မူရတွေမကောင်းတဲ့အမျိုးအဆိုတွေထိမ့်သိမ့်ဖို့တရားကျင့်ယောဂီရလို့ဖြစ်လာရင်တရားကျင့်တဲ့ပုဂ္ဂိုလ်ဖြစ်လာဘုန်းကြီးကမ္မထမ်းဆရာကမ္မထမ်းဆရာလို့ပြင်အဲ့ဒါထိမ့်ကိုထိမ့်သိမ့်နေရ နံပါတ်1မကောင်းတဲ့အကုသိုလ်စိတ်တွေကိုထိမ့်သိမ့်နိုင်အောင်ထိမ့်နိုင်ရမယ်နံပါတ်3ပူပန်မှုတွေကိုတရားကျင့်နေထိမ့်နိုင်ရမယ်ကမ္မဋ္ဌာန်းရှာလုံနေပူလောင်ပြားရခတ်နေလို့ကြည့်လို့မကောင်းဘူးဒါကြောင့်မို့ထိမ့်နိုင်စေခြင်းပါနံပါတ်3ဒီအပူတွေကိုဘယ်လောက်ထိ ထိမ့်နိုင်ရမလဲဆိုလုံးဝချုပ်ငင်းအောင်အဲ့ရပြောရင်တော့မဲ့ညာပုံညာကြောင့်ကျင့်ရမယ်ဆိုလိုတာเนาะဒါလေးမှတ်တာနောက်တစ်ခုကဘုန်းကြီးတို့ဒီမှာ သင်ရမယ်ရွယ်ချက်လေးဘုန်းကြီးအိမ်မှာအကြောင်းအရာကဘယ်ရောက်သွားပြီလဲဆိုတော့ခုဘယ်လို အကျိုးရတယ်လဲဆိုတာလေးနှစ်မျိုးပေါ့နော်လောကီကျိုးရောလောကုတ္တရာကျိုးရောဘုန်းကြီးပြောပါတရားကျင့်တဲ့လောကီကျိုးရောဗျာတရားကျင့်လို့ဒီရှုစရာအာယုံလေးနဲ့ရှုသိစိတ်လေးပေါ့နော်ကိုကအာနာပါနမမဝါယောဒမမအဲ့ဒီပုံမှာ ရှုသိစေလေးရှုမှတ်သိတဲ့စိတ်တွေကကတ်သွားမယ်ဆိုရင်စိတ်ကတည်ငြိမ်လာတည်ငြိမ်လာတဲ့အခါကျတော့ကတ်သွားပြီဆိုအင်တန်ရှုမှတ်လို့ကောင်းတယ်ရှုမှတ်လို့ကောင်းတဲ့ချိန်မှာဘာတွေပြက်လာတဲ့စိတ်ထဲမှာတန့်ရှင်းပြီးစိတ်ကငြိမ်သက်တိတ်ဆိတ်နေတဲ့ဒီသဘာဝလေးတွေ့လိုက်စိတ်ကလည်းငြိမ်ချမ်းနေစိတ်ငြိမ်ချမ်းနေတဲ့အခါကျစိတ်ကြောင့်ဖြစ်တဲ့ရုပ်ကလည်းအေးချမ်းနေတယ်ဒါကြောင့်ဘုန်းကြီးတို့တကယ်ကျင့်တဲ့ဆရာတော်တွေပေါ့နော်ခုမြောက်ကြည့်လိုက်ဗျာ စိတ်ငြိမ့်ဤတယ်လို့မျက်နှာတော့ဖူးမြော်လိုက်တဲ့ခါကျရင်တိတ်ကြည်လင်ငြိမ့်ချမ်းတာခုဘုန်းကြီးတို့နိုင်ငံမှာပေါ့နော်မဟာဗောဓိမြန်ရှားတော်ဆိုတာဟိုတတော်ပြီးတတော်တတော်မီတတော်သွားတာဘုန်းကြီးဓာတ်ရိုက်တွေ့ကိုစူးစမ်းခဲ့ကြရတယ်မကြုံမတွေ့ကြရဘူးဒိဋ္ဌာန်နဲ့ဝိညာဉ်နဲ့သူ့ရဲ့တရားကိုယ်လေးတွေနားထောင်ကြည့်တော့သူကစိတ်ကလည်းအေးချမ်းတယ်လို့ရုပ်ကလည်းအေးချမ်းကြတွေ့တယ်အဲ့ဒါမျိုးဆိုလိုတယ် စိတ်နှလုံးသိမ်မွေ အေးချမ်းနေရင် သူ့ရဲ့ကိုယ်မူရနှုတ်မရတွေကလည်းယဉ်ကျေးလာတယ်ချိုးသားလာတယ်ဒါလောကကျိုးတယ်ပညာရေးသမားဆိုရင် ကိုယ့်ရဲ့ပညာရေးတစ်စိုက်မှမှကြိုးစားလို့အောင်မြင်မှုတွေရနိုင်စီဝါရေးသမားဆိုလည်းဟိုကအချိန်ကာလဆုံးပြလောက်ကင်တတ်တဲ့အတွက်လောကမြအောင်မြင်နိုင်ပါတယ်ကြီးပွားနိုင်ပါတယ်တကယ်လို့ကိုလောက်တိုင်း မဟာကြံတိုင်းမဖြစ်တဲ့အဆိုးလောကကနေကျုံလာတယ်ဝမ်းနည်းစရာတွေပူဆွေးစရာတွေကျုံလာမယ်ဆိုရင်လည်းတရားရှိလို့အသိဉာဏ်ပြီးဝထားတဲ့ပုဂ္ဂိုလ်ခံနိုင်ရှိတယ်အဲ့ဒါလောကအကျိုးတွေဘဝကိုမပြည့်စည်အောင်လည်းထိန်းနိုင်တယ်ခုနကိုယ်စင်းရဲ့စိတ်စင်းရဲ့ဒဏ်ချက်တွေကိုလည်းကြာကြာမခံရအောင်ကြာကြာမခံရအောင်ဒီငြိမ်ငြိမ်နဲ့နေနိုင်ပြီးဖြည့်ရှင်းနိုင်တာပေါ့ဒါကတော့လောကကျိုးတွေပေါ့ ဘုန်းကြီးတို့ဓမ္မဂျိုးအနေနဲ့လောကုတ္တရာဂျိုးအနေနဲ့ပြောရင်နော်တရားထုတ်လို့မဆိတ်နဲ့အောင်နဲ့ကလာတမာတိတွေရလာပြီခဏိကတမာတိရမယ်ဝိသရာတမာတိရမယ်သုံးဖို့အပ္ပနာတမာတိပေါ့ဒါနောက်ပိုင်းကျဘုန်းကြီးပြောပါမယ်အဲ့လိုတမာတိတွေရလာပြီဆိုရင်ဘယ်တမာတိပဲရရပေါ့နော်တကယ်ရလာရင်ဝိပဿနာဉာဏ်နဲ့အစဉ်စဉ်ဖြစ်ပါတယ်အဲ့ဒီဝိပဿနာဉာဏ်နဲ့အစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးမဲ့ညာဖွဉာဏ်ရနိုင်မှာဒါတော့လောကုတ္တရာကျိုးပါ အဲ့ဒါဒီကနေ့ဘုန်းကြီးတို့သင်ကြားဖို့ရည်ရွယ်ထားတဲ့တရားတွေပါနော်အဲ့တော့ဒီနေ့ဟောပြောတာတော့ဒီလောက်ပါပဲဒီနေ့လေးဟောပြောတာပြီးသွားတဲ့အခါကျဘုန်းကြီးတို့ချိန်ကြည့်ပြီးတော့တရားနည်းနည်းရှုမှတ်မယ်နော်တရားရှုမှတ်တော့ဘုန်းကြီးရှုမှတ်တဲ့နေ့ နတ်နေကြပုဂ္ဂိုလ်ကတော့ခါတိုင်းကမ္မထန်တစ်ခုပဲကို လုံနေကြရှုမှတ်နေကြကမ္မထန်ထိုင်ပါနော်အတ္တသမားတွေဆိုရင်တော့ဘုန်းကြီးပြောပါမယ်ထိုင်တာကတော့ကိုခုံမောထိုင်နေဆိုရင် ခုံမောမှာပဲဒီလိုခါကလည်းမတ်မတ်ထားပေါ့ခြေတော့ကအောက်ကိုထိနေမယ်ခြေတော့အောက်မထိဘူးခြေတော့ကလှုပ်ပြီးတော့သမာဓိမရတတ်ခါကမတ်မတ်ထားမယ်ခေါင်းကမတ်မတ်ထားမယ်မျက်စိမိတ်ထားမယ်လက်ကတော့ပေါင်မောတင်ထား ဒူးပေါ်တင်ထားပေါ့တင်ထားလို့ရတယ်လက်နှစ်ဖက်ထပ်ထားလို့ရတယ်ဒီလိုနေထားနေပေါ့နော်အဲ့ဒီမှာဘုန်းကြီးတို့ညာသောအပြင်တော့ခြေခံနေနဲ့ပြောရရင်တော့ဖះစိတ်ကြည်လင်အောင်ရင်လောက်ရတယ်စိတ်ကြည်လင်သွားဖះကုံတော့ပွားမယ်မေတ္တာပွားမယ်ဟိုမှာအရဟံကုံတော့တစ်ခုလောက်ပေါ့အရဟံလောဘဒေါသမောဟစသည်ဆိုစိတ်ညစ်ကြေးကင်းဝေးဆင်ခြေတော်မူသောမြတ်စွာဘုရားဘုရားရဲ့ရုပ်ပေါ့ ဘုရားရုပ်ပါတဆူဆူကိုတတ်တော်ထင်ရှားဘုရားလိုအာယုံပြုပြီးတဲ့အခါကျအဟံလောဘဒေါသမောဟစာရည်သောစိတ်ညစ်ကြေးတို့မှာခေဝေဆင်ကြတော်မူသောမြတ်စွာဘုရားဘုရားပုံတော်ပေါ်မှာခုံတော်ရီနဲ့ကိုယ့်ရဲ့စိတ်ဓာတ်နှလုံးသားတွေကနေဆင်ញင်အောင်မင်းနှလုံးသွင်းတာကိုဘုရားခုံတော်ပါတယ်လို့ခေါ်ပါတယ်ဒါ9မိနစ်လောက်ပွားပါပြီးတော့မေတ္တာလည်းပွားနိုင်ပါတယ်ပြီးတော့မှမာသရိပံတောက်တံမှာကြတော့ကာနုပဒနာ 14မျိုးကာနုပါဒနာတတိပဒံမှာကမ္မဋ္ဌာန်း14မျိုးဖရာကမ္မဋ္ဌာန်းရှုနည်း14မျိုးဖရာဟောထားပါတယ်အဲ့ဒီထဲမှာတော့အာနာပါနာစာပြီးဟောထားတယ်။ကြောင့်ဘုန်းကြီးကအာနာပါနာစာပြောပါမယ်။အာနာပါနာရှုမှတ်တဲ့ခါကျရင်ဘာလို့ဖို့လို့လဲဆိုခုနလိုဘယ်ကမ္မထာမှတ်မှာပေါ့နော်။ခါကလည်းဖြောင်းဖြောင်းထား၊ခေါင်းကလည်းမှတ်မှတ်ထား။ဘာလို့လေဝင်လေထွက်ကောင်းမှ ဒီအာနာပါနာမှတ်မှဝါယောဒမှတ်မှအဆင်ပြေတယ်။အတူမြခွေးထိုင်တဲ့ပုံကောင်များကြတော့ခြေထောက်နှစ်ဖက်မထပ်စင်နဲ့ဘယ်ဘက်ခြေထောက်နဲ့ညာဘက်ခြေထောက်ချဲ့တာမယ်။ဘုန်းကြီးတို့လေးချောင်းထောက်ဆိုပါဗောဓိမြန်ဆရာတော်ကသူ့ရဲ့ဏိဒံတတိပဋ္ဌာန်မှာရေးထားပါလေးချောင်းထောက်ဆိုတာညာဘက်ခြေမျက်စိကကြမ်းမြင်ထိထားမယ်ဘယ်ဘက်ခြေမျက်စိကကြမ်းမြင်ထိထားမယ်မိညောင်ရည်နှစ်ခုက ကြံပြင်ထိထားမယ်အဲ့လေးချောင်း balance ညီရမယ်လို့သူကတောင်းပါတယ်ဥမာခန္ဓာကိုယ်ကြီးကရှေ့ကိုင်းနေမယ်ဆိုချင်းမျက်စိနှစ်ခုမှသွားနာတယ်ခန္ဓာကိုယ်ကြီးကနောက်မှပက်လက်လာနေဆိုမိညောင်ယုံမှသွားနာတယ်အဲ့ဒီလေးခုဟာညီရမယ်တင်မြင်ခွေးထိုင်တဲ့ပုဂ္ဂိုလ်ကြံပြင်ထိုင်တဲ့ပုဂ္ဂိုလ်များနော်ကြံပြောမယ်နော်ညာဘက်ချင်းမျက်စိဘယ်ဘက်ချင်းမျက်စိနှစ်ခုကကြမ်းမှထိနေသူတို့နှစ်ခုထပ်မတန်းနဲ့ချက်ချက်ထားခါကမမထားပြီးတော့မိညောင်ရည်နှစ်ခု ဒါတော့ကျမ်းစာမှာထိပ်ပြီးသားပဲအဲ့ဒီအဲ့ဒီ၄ခုအောက်ကဖုတ်ကနောက်၄ခုရှိတယ်အဲ့ဒီဖုတ်ကနောက်၄ခုမှာကိုကခေါင်းခါရက်ရှေ့ကိုင်းနေမယ်ဆိုချင်းမျက်စိတစ်ခုသွားထိတယ်နားတယ်မှတ်လို့မကောင်းဘူးနောက်ဘက်လိုင်းကြီးဖြစ်နေမယ်ဆိုလည်းမိညောင်ရင်တစ်ခုမှသွားနာတယ်ဖိအားတွေများတယ်ပြီးတော့ဒီ၄ခုကညီမျှနေရအတမင်ခွေထိုင်တဲ့ပုံကောင်များပြောတာပါတာမန်ဒီခုံပေါ်ထိုင်တဲ့ပုံကောင်များကတော့ ခါနိုင်တော့နောက်မီပေါ့ဗျာခါမနိုင်တော့နောက်မမီနဲ့မီလိုက်လို့အိပ်ပျော်သွားတတ်တယ်နော်ပြီးတော့မမလေးထားမယ်ပြီးတော့ပုံမှန်သက်ရှုသွင်းမယ်ရှုသွင်းတဲ့အခါမှာဘုန်းကြီးတို့ကဒီနှုတ်ခမ်းကိုဆာမာတော့နာသီးပြနှုတ်ခမ်းများလို့ပြောတယ်ဘုန်းကြီးတို့ကမ္မထမ်းဆရာများဒီနှုတ်ခမ်းများကိုမထိစေခြင်းမထိစေခြင်းတော့နေရာလေး point လေးတခုတတ်မှတ်ပေးတယ်ဒီနှာခေါင်းနဲ့နှုတ်ခမ်းကြားမှာမြောင်းလေးရှိတယ်အဲ့ဒီမြောင်းလေးအလေကောင်းလုံးမှာစိတ်ကကပ်ထား တကယ်လို့အလဲကောင်းလည်းမှစိတ်ကကပ်မထားဘူးဆိုရင်ဒုက္ခများမှလေရသွားထိတတ်တယ်ထိလိုက်လို့ရင်ဒုက္ခများထိလိုက်ဘာဖြစ်တာလဲဆိုပူမှုအေးမှုတွေသွားထိတတ်တယ်အဲ့ဒါဆိုအာနာပါနမဟုတ်တော့ဓကမတံပြောင်းသွားပြီးတော့အဲ့လိုသိုံနဲ့မကောင်နှုတ်ခမ်းညက်တင်းလာတာတို့ထူပိန်ပွားတက်လာတွေ့ဒါတွေသိမှဆိုလို့အဲ့ဒီနှုတ်ခမ်းမြောက်မထိစေချင်ပြီးတော့သွားကိုသူစိမထားနဲ့ထိမထားနဲ့ ခါဟာလေးထားတယ်။သွားထိလိုက်လို့ရင်လည်းသွားမာမာကြီးတွေ့ပြီးတော့ဘုန်းကြီးလေကပြောက်နေပြန်တယ်။အဲကြောင့်မို့နှုတ်ခမ်းပြားကိုမထိစေခြင်းတဲ့အတွက်နှာခေါင်းနဲ့နှုတ်ခမ်းပြားကြားမြောင်းအလဲကောင်တော့ကိုစိတ်ကမှန်ပြီးကတ်ထားပါ။နေအောင်လည်းမလုပ်ပါနဲ့မြောင်းလည်းမလုပ်ပါနဲ့ပုံမှန်လေးအသက်ရှူသွင်းပါ။ရှူသွင်းလိုက်နှာခေါင်းဝါပေါ့ဒီနှာခေါင်းဝါလေးထိသွားတယ်။အဲ့ဒါလေးအဲ့ဒီနေရာပဲကြည့်နေမယ်။ရှူသွင်းလိုက်ဝင်လေပေါ့ ရှူထုတ်လိုက်မယ်အတွင်းထဲကိုစိတ်ကမလိုက်ပါနဲ့ဒီနှာခေါင်းကလေးထိလာတော့ပဲရှူထုတ်လိုက်မယ်ဒီနှာခေါင်းကလေးပြန်ထိလာအပြင်မဲ့လေကိုတော့ခုနကညောင်းရအလေကောင်တော့ဟိုဘက်ကိုမထွက်ရှိပါအဲ့လောက်ပဲပွင့်ထားပေါ့အဓိကတော့နှာခေါင်းကထိတာတိတာလုံလောက်တယ်အဲ့ဒါဆိုရင်ဟိုမြောင်းရလေကောင်တော့ပွင့်ထားတာတော့နှုတ်ခမ်းများထိမှဆိုလို့ထားတာဘုန်းကြီးတို့လွှတ်ဆွဲတဲ့ဥမာလေးပြောမယ်နော်လွှတ်ဆွဲတာဖရာတော့ပုတ်လုံးလောက်တဲ့ဥပမာပေးတာ လွှဆွဲတာမြင်လွယ်ပါတယ်ခုကပုတ်လုံးကဘုန်းကြီးတော်ကောင်းမှမမြင်ဘူးငယ်တော့ကငယ်တော့နည်းနည်းတွေ့ဘူးလေကြီးတော့မတွေ့ဘူးလွှဆွဲတာကြည့်အောင်လွှနဲ့အယောင်တုကိုဖြတ်မယ်ဆိုရင်လွှကြီးဟိုဘက်ရှည်ထွက်သွားကြည့်ကြမလို့ဒီဘက်ရှည်ထွက်သွားလွှထီးတဲ့နေရာလေးကြည့်ရလွှဆွဲတဲ့ဥပ္ပလွှထီးတဲ့နေရာရှေ့အရှေ့ကြီးထွက်သွားကြည့်ကြမလို့နောက်အရှေ့ကြီးဝင်သွားကြည့်ကြမလို့အထီးတဲ့နေရာဒီတိုင်းမဲ့လေကရှူသွင်းလိုက်တဲ့အခါကျတော့အတွင်းနဲ့ဝင်သွားတဲ့နေကိုလိုက်ရှာမလို့ဘူး ဒီနှာခေါင်းကလေထိတဲ့လေကြာကြာထိကြာကြာထိတဲ့အတိုင်းဝင်တဲ့ခါလည်းကြာကြာထိတတ်တယ်ထွက်တဲ့ခါလည်းကြာတယ်အဲ့ဒါလေးပဲဒါလေးကြည့်နေနော်လေထိတဲ့နေရာလေးကြည့်နေပါလေထိသွားရင်ဝင်လေရှုသွင်းလို့လို့ထိလို့ရင်ဝင်လေရှုထုတ်လိုက်လို့အဲ့ဒီနေရာမှာထိသွားထွက်လေဒီကြာဒီနာလေးပါကပ်ပြီးတော့မှတ်နေနော်ဝင်လေ ထွက်လေဝင်လေထွက်လေအထိတဲ့နေရာလေးတတိလေးနဲ့စောင့်ကြည့်ခုနလွှတ်ဆွဲတဲ့ဥပမာအတိုင်းပေါ့ တော့ဆွဲလို့ဒီဖြတ်တဲ့နေရာထိတဲ့နေရာလေးအဓိကအဲ့လိုထိတဲ့အခါကျတော့ဘုန်းကြီးတို့စမှတ်ခါစားပုဂ္ဂိုလ်များကြတော့ဒီပုံမှာကတ်ဖို့တော်တော်ခက်တယ်ကတ်တဲ့အခါကျတော့ဘုန်းကြီးတို့ဝိသုဒ္ဓိမတ်မှာကျရှုမှတ်နီးရှင်းမျိုးပြောပါဒီနေရာမှာတော့အစဆုံးသမာဓိမရသေးတဲ့ပုဂ္ဂိုလ်မျိုးအတွက်ရည်ရွယ်ပြီးတော့ကဏနာနီးဘုန်းကြီးသင်ပြပေးမှာကဏနာနီးကလည်းခက်တဲ့ရည်အတွက်နီးလွယ်တဲ့ရည်အတွက်နီးနှစ်မျိုးရှိပါတယ် အဲ့တော့ဘုန်းကြီးတို့လွယ်တဲ့ရေအတွက်ညီပြောအောင်ပေါ့ရှုသွင်းလိုက်မယ်ဝင်လေရှုထုတ်လိုက်မယ်နှာသီးဝါထိမယ်နှာခေါင်းဝါထိမယ်ထွက်လေပေါ့အဲ့လိုဝင်လေထွက်လေလေပေါ်မှာလည်းစိတ်ကနေရမယ်ဝင်လေထွက်လေတစ်အဲ့လိုတစ်ကနေရှစ်ထိရေတွက်ပါရှုသွင်းမယ်ဝင်လေရှုထုတ်မယ်ထွက်လေဝင်လေထွက်လေတစ်ဝင်လေထွက်လေနှစ် ဒီဘောမှာစိတ်ကကာရမယ်အရေအတွက်ကမှားရမယ်ရှစ်ခုရေအတွက်ပါဘာဖြစ်လို့ဘုန်းကြီးတို့ရှစ်ခုရေအတွက်ခိုင်းလဲဆိုဓမ္မစကြာသုံးမှာနောက်နေ့တွေပြောပါဦးမယ်မဂ္ဂင်၈ပါးနဲ့အညီကျင့်တဲ့လမ်းစဉ်ကမ္မထာမှတ်နေမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအောင်မကျင့်တဲ့တရားလမ်းစဉ်မှားတယ်ဒီမဂ္ဂင်၈ပါးလမ်းစဉ်ကိုရည်ရွယ်ပြီးတော့ဘုန်းကြီးတို့ကရှစ်ခုရေအတွက်ခိုင်းပါအဲကြောင့်ဝင်လေထွက်လေတိ ဝင်လေ ထွက်လေနှစ်ဝင်လေထွက်လေသုံးရှစ်ခုရေအတွက်ပေါ့နော်ရှစ်ခုပြီးသွားပြီဆိုတခါရှစ်ခုပြန်ရေအတွက်မပြီးမချင်းပေါ့ဒါကကိုကြိုက်မှလုပ်လို့ရပါတယ်မကြိုက်ဘူးရှင်ပြမလုပ်ချင်ဘူးဆိုရင်လည်းဘုန်းကြီးလည်းတိတ်မကြိုက်ဘူးမလုံရိုက်လို့ကိုယ့်အကဝင်လေထွက်လေဒီလိုမှတ်တာကိုကြိုက်တယ်ဝင်လေထွက်လေဝင်လေထွက်လေပေါ့စိတ်ကတော့အဲ့ဒီလေပေါ်မှာကတ်နေရမယ်ထိတဲ့နေရာလေးသိနေရ အဓိကတော့လေကိုကြည့်တယ်လို့မှတ်ထားပါထိတဲ့နေရာကလေရှိမှန်းသိအောင်ထိတဲ့နေရာကြည့်ရထိတဲ့ point လေးကြည့်ရလေကဒီတိုင်းမမြင်ဘူးလေပဂရိမျက်စိနဲ့ကြည့်လို့မမြင်လေထိတဲ့နေရာလေးကြည့်ပြောလေရှိပါလားဆိုသိတော့အဲ့ဒီသဘောနဲ့ထိတဲ့ point လေးကိုကြည့်တော့ကြောင်းဝင်လေထွက်လေဝင်လေ ထွက်လေစိတ်တွေပြင်ထွက်သွားပြီဆိုရင်ဘယ်လိုမှမလဲအရေးအတွက်လေးနဲ့မှမကြိုက်ဘူးဆိုရင် ဝင်လေထွက်လေဒီပေါ်မှာ လေးလေးဝင်တာထွက်တာကိုလည်းသိရမယ်တတိလေးအဲ့ပေါ်မှာ ကောက်အောင်မြဲအောင်ကြိုးစားနောက်တနည်းအခက်ခဲဖြည့်ရှင်းနည်းလေးတစ်ခုပေးပါမယ်ရှူကျင်တဲ့စိတ်လေးကိုသိပြီးမှရှူရင်လည်းပဲကပ်ပါတယ်နော်ရှူကျင်တဲ့စိတ်မသိဘူးဆိုဘုန်းကြီးတို့ရှူမှုလေးခဏအောင်တာလည်းအသက်အောင်ကြည့်ရှူကျင်တဲ့စိတ်လေးပေါ်လာတယ်ရှူကျင်တဲ့စိတ်ကတော့မှတ်ဆရာမလို့အဲ့ဒီစိတ်လေးကိုသိပြီးတော့ဝင်လေထွက်လေ ရှူထုတ်ခြင်းတဲ့စိတ်ကတော့မြန်တော့မမိဘူးဗျရှူခြင်းတဲ့စိတ်လေးတော့မိတယ်ရှူခြင်းတဲ့စိတ်လေးကိုသိပြီးတော့ဝင်လေထွက်လေဝင်လေထွက်လေအဲ့လိုလေးလုပ်ကြည့်ပါနော်အဲ့ဒီလေပေါ်အဲ့ဒီလေလေးဟာဒီဝင်လေထွက်လေပေါ်မှာတတိမြင်းအောင်ကပ်အောင်ကျင့်ရမယ်သောတတောအတ္တတတိတတောပတ္တတတိဘုရားဒီလိုဟောတာအဲဒါလေးလောက်ကြမယ်